อลปีทุลำลักบุนีนาลายไม้สอมแกะละกัวคอกปีสอมลีละทุมนา leitunga om pol pi pasian in hi leitunga ama tel tua mi pol ama thu piak te azui pol pi khat nei hi ama in alam pial aleng khia hi laya khat hwa laya khat chi banga a om zel zul te hi lo in mi pol khat ama kai a hi hi thuman in asyang tho gwal zo ana nei hi a hi zong in gal ado pol pi in a gwal zo pol pi hi lo hi tang laka tahum om hi na sem te in tahum te kabo ding u na dei hiam chi u hi a hi zong in apu un bot kei un ta hum na bo u chiang in tang to na bot khom khading u hi chi hi ma te lian som le thum anew som ni le gyat le som ni le kwa gospel ngen in nga sa a hoi te bek khu khalo a a hoi lo te zong khu kha hi topa in amami te thei hi pasian to kinyam khyat taka iton khop ding mi mal chat in itawan a hi hi thu thak thu lam dang khat pe izon ding hi lo hi khowak sunga lampai dinga ahan chiam pasian mi te pen babylon banga ingai su ding hilo hi polpi sunga thusia om hangin thusia pen leitung bei dong om ding a hi hangin hi hunnu nunga a om polpi in mo na to bo bang a atat sia leitunga khowak a hi hi polpi in thakiamin ginalo hitale tai ding hil ding gen ding kesam hitasele chris in leitung bu ba a thupi ngai sut pen a hi hi leitungin na sep na phwal a hi hi pasian sol tak mi hing te to pangkhoma mi hing lung sim sunga ama he pi na to chris in na sem hi pasian in leitunga apol pi a hi mi pol tum dang khat nei hi tua sang a a thupi zo omlo hi ทุมานอหิลดิงเลปะเซียนทุคามอหอยนาอเกนคดิงอินอมาวเตสยามนาเตกิจิงฮีปะเซียนอินเลตุงะคริสกัมอาไซสังดิงาวันตุงมีเตตอปังคอม ซูนอานิสาทวกอานาเซมอามามาไกมีเตอฮีสอลตักเตในฮีตัวเตลตัวมสอลตักเตตอีเวกปีอินกิปุมขัดอินอตอบนาอะมิสยังโทเตทวงโซนาอเนเจซูอุปนาเนอาปัสยันทุพยักเตอจุยมีเตละกะกิเฮลเจตนีตุงละมาปอลปีตอกิปอลดิงเลยตุงอาปัสยันปอลปีอินวันตุงอาอามาปอลปีตอปอลขัดอฮีอุฮีเลยตุงอาทุมเตเลวันตุงอาอปุกไงโลเต Paul pi khat a hi uhi pasian bedinga leitunga om mi siang thote aki khop na uwa wan tung mi khem pe lop kim uhi wan tung panin amau te in leitunga christ thu again te thu gen na te ngai uhi leitunga pasian abet te phat na le lungdam ko na te wan tunga la sang na sunga kisa hi apuksa adam tate adingin amok na in chris asi aswa lo manin wan tung zum pi panin phatna le lungdam na ging khia hi wan tung mi te in tuinak pan tui adonu hi a leitunga om mi siang tho te in ipasian khopi alungdam sak to khum pi pana luang khia gun siang tho te panin adon u a hi hi leitung to wan tung hongke nai dan evek pi in phok the hi leng mo leitunga apyang mi te in a thailo hangin ki khol pi ding in amau te in khowak to ki pol wan tung mi nei u hi wan tung mi te in mi hing te ching in chris lama kai ton tung hi lamet na om lai teng mi hing te in ton tung siat na atun lo ding u a kha siang tho anial ma teng u wan tung mi te in amau te ching u hi leitunga mi siang tho te a ki khop na khem pe wa pasian van tungmi te oma amau te thugen te lasak te le thunget na te ngai gi ge wahi na ilung sim in phok den ni phat na la isak te van tunga van tungmi la pol te in hong sak pi u ahi lam mangil ke ni sabat khatpan sabat khat naki khabu chiang in khomial sung pana ama lam dang khowak sunga ahong sam khepa phatna la te sa un eite hong i da ama si san sunga imo na te ahong sil khyat sak pa ilung sim tak pi to phat ni thu gen te in zong khri song yina ma gen pen i u h a n a la na sang na m p u m m tak sa un na m nun tak na thu akigen changin wan pana hong pai thu banga asang na hi na u nalung sim tak pi u to kelang sang un kiching i na lung sim te inei the na ding in ama in sunga iki khop ding pasian in hong hil hi towa in leitunga teng mi te ama a it camp te a ding chris in avabol in pi to hong kilom sak ding hi towa lai a amau te sabat khat pan sabat khat khatak khat pan khatak khat to khum tunga atu tu no tunga phatna le lungdam na la te ahoi pen te to aton tunga asading in ki khom ding uhi Paul P sunga thune na Chris in Paul P tunga thune na pya hi aman taka kongchi ina leitunga na hen pe pe u wan tunga zong ki hen ding hi leitunga na phel pe pe u wan tunga zong ki phel ding hi ma te alian som le gyat anew som le gyat Paul Picken sat na don lo in mi khat pe in ama hoi sak be ge na ama u thuwa asep khia ding pen ki phal lo a hi na kilang hi wan ki khup sin nuwa ya om a Paul pi tunga pasianin asang bel thunei na pia hi Paul pi sunga ama mi Paul khat a hi te sunga pasian thu bek ma manding a hi hi mi khat pe in Paul Picken sat na to akile bul thu wat sat na anei ding pasian kamalin phallo hi polpengai sutna ta kipel ama ngai sutna te ultun sang ding jong ki phal tuan lo hi polpi ki khalna le ki ukna om ke le polpi ki tam kham ding hi pumpi bangin ki o khom the lo ding hi ko kaman u hi pasianin ko atwa ma ma hong hil hong sol hong makai hi chi a ลุงซิมตวมในมีกิมขัดอมไงโซฮีอมาวอินไงสุดนาตวมจัดในอัว ทุปีจงสจัดอัวปัสยันกำมัลตะจงกิตัวฮีจิจัดอุฮีอังไอสุดนาอุเลออุบนาอุอตวมจัดฮินปีอินปัสยันเกียงปนาหงไปขวากฮีจิจัดอุฮีปอลปีปันินอมาวเตแลงขจัดอัวปอลปีตวมจัดอินอมอุฮีอเวกปีอุนมานเทโลดิงฮินปีอินตูปามะไกมาฮิดิงอินกิเกนจัดไลอุฮี องฮันปาอินอามาทวิลนาเตมีนอิเลทุมกิทุตัวกานาขัดเปวปะเซียนเกียงอังเงตอุเลอังอดิงอุฮีจิกำเจียมตอนะซอมตอฮีนาขัดเปวเดนาอินเอจียงอินจงมิดังเตตอกิทุฮวลกูลอหินาฮิทูปานินคริสอินหองลักฮีกิทุตัวกอาทุงเงตนางีมนากิขัดนาเป็นทุปีมามาฮีมีมาทุงเงตนาซงปะเซียนอินซาหิฮางอิน himuna jaisu in leitunga ama phu thak polpi ading phatwam na lian apading thil na thupi ma ma nei hi amaute in anget ding wa adei te u akibat kul ding hi mi khat i ngai sut na te le sep na bek khep na hi thei hi lo hi a hi zongin thu aki bang khat bul phu a mi tam pi in de na tak tak to anget na u hiding hi pol pi in mi te hot khian na dinga pasian in ase sol tak a hi hi na asem dinga ki pol khom hi a asep ding upen leitung mi te kyanga gospel thu va puak ding a hi hi apol pi tung tonin leitung mi te kyanga ama kichin na le ama kidim na akilat khyading achil apada pasian ngim na ahi hi khomyal sungpana ama lamdang khowak sunga asap khyat mi te a hi polpi mi te in ama thupi na ala khyat ding u a hi hi polpi in chris he pi na thu pha te aki khol na mun a hi hi polpi tung ton in wan muna om million te kyang dong in pasian it na kijing taka akilang kheding a hi hi polpi hil na mangding in pol kisor mi tampi in khowak le thu the na anga na ding upen chris tung pan bek hi a leitunga om ama nung zui te muan kul lo hi chi ngai sut na nei u hi jaisu in ama thil na le lim le mel te to hi bang ngai su na te nanial hi twa thu eite in zong ethe ding a hi hi paul zong chris in na sep thu pi ma ma khat asem dinga asol pa ama ading in tel tuam um la bel chris ma ma to akital sik pa hinapi in chris in thuman te ama na hil pa lo hi ama na lammat in upna guan hi bangka sep ding hongde ni hiam chi a paul in adot chang in phon pa in zong nagen pa lo in apol pi ta akizom ding in sol hi amau te in anna sep ding honggen ding u hi chi hi jaisu pen mi mo te lom pa hi a alung sim aton tungin ki hongin mi hing thuak na te hong phok pi hi ama in leitung le wan tunga awang le na nei hi a hi zong in ama in mi hing te khowang ding le hot kyan na dinga ase polpi thunei na pen za tak hi polpi om na a sol pai sang hi leitung mi te ading khowak a hidinga ama in akoi sa polpi thune na ama in theipi hi polpi in leitunga chris phu sa hi a ama ngei na te zong za tak piak ding akisam a hi hi pol tung tanga ananya in chris tang a na sem hi a chris tang a na sem ding a kisol hi leitunga chris na sem te tang a ading zong hilai hi pol apian thakna a eite in iphok ton tung ding atupi chugui pi te hong ki pyai leitung mi te hong tan pa in apol pi om namuna aphu adin sakna pol pi thu lowa biak na ta ki sai thu te a kwa ma agam ta ding phal lo hi pasian ta pa in ama phu sa pol pi pan mun le thu nei na to ama akibangin ki koi hi ama phu sa polpi te panin thupa hong pai ding hi hi to bangin mi hing pen ama thupa aluan na polpi to ki jom sang hi pasian kha in pol git lo na sep na apho khyar sak tak chiang in มิเสียงโทเตอบอลเสียนนาอาอากุกาลนาอินอามาหมอในโลสวกสักตวนโลฮีอามาจงนุงจุยเตละกะอากิสินตอมขัดมาอหิกูลฮีปอลปิมีแคมเปอินปะเซียนตนูเลตะปาเตอหินากูเลไลตุงมีเตละกะขวากอสวมาอุนฮิลปิลนาอังะโลอุนพะหมอฮีปะเซียนอินขมยาลสุงมาออมลายอมลายดิงมาซอมอา khowak bulpi to kizop ding han chamna bangma anei lo numei le pasal te ama khawak tan na swak sak thailo hi amao ki tang sap na ma theya ngai sut na thuk bel de na lian bel le han jam na to thu nge na na asem mi te in pasian hu na nga ding hui mikim in eima chia ta kisai imangil ding a omma bangin ithei ding zong tampi ma om hi zong sat na le ngei na lui te isin khyat kula de taka han jam na le thuman thu tak a kiching in sang a zui na bek to tua khel na te ki bol phathei a pasian he pi na to zo na ki nga thei be khi khel na akizel sakte hil na ama ngai su tom thu khat pe tang ko dinga akipan mi pasian in hong hil in lam hong lak hi chinapi in pasian in kum tampi sung alam to sana polpi phel se dinga ahan jam lai mi te in pasian de na azui lo a hi hi ตัวมีเตเข้มหัดป้าละมาอปังอหิลำเทตาอุน amaute thu umke un nei sale siam na akem te hinapi uchin khelna na ke zel sakna uto na to pa u nei sa a hi lo lama azang na hi uhi pasian thukam zui kul a hi na atang ko mi te leitung bu pi in hongmuda u a hi manin yawa tunga achi tak pol pi in galian pi ido kul ding hi sila sa to eite akido hi ke hi manglian te thunei te leitung kho mial na a uk te le sang na mu na kha lam gi lo na te to akido hi zo hi efesa alian guk anel som le ni hi gal do na bang hiam chi the the na khat pe anei pe ma in gal ado pol pi lama a hiam te u ngat lo di nga pasian mi te to ki polin sian na pol pi pen athane iza u to do ding u hi